သာသနာတော်2565နှစ်မြန်မာတက္ကရာ1383ခုနှစ်တော်လာပြီကျော်6ရက်နိုင်ငံတကာနှစ်2021ခုနှစ်ဒီဇင်ဘာလ24ရက်နေ့တွင်အွန်လိုင်းမှာဟောကြားတော်တရားဒေသနာတော်ဘယ်သူအမှားလဲအပိုင်းသုံး မနေ့ကဟောတဲ့ထဲမှာမြတ်စွာဘုရားရဲ့တိုက်တွန်းချက်ကသိက္ခီနိဗ္ဗာန်မတ္တနောရှင်ထဲကကိလေသာငြိမ်းဖို့အတွက်ကြိုးစားပါသိယူပါရှင်ထဲမှာရှိနေတဲ့ကိလေသာတွေငြိမ်းအောင်ဘယ်လိုလုပ်ရမလဲသိယူပါကျင့်သုံးပါဆိုရှင်ထဲမှာရှိတဲ့ကိလေသာတွေငြိမ်းဖို့အတွက် သင်ယူပါကျင့်သုံးပါဆိုဘာသင်ပြီးဘာကျင့်သုံးရမှာတော့ဆိုသီလအကြောင်းသင်ယူပြီးတော့သီလကိုကျင့်သုံးပါတမာတိအကြောင်းသင်ယူပြီးတော့တမာတိကိုကျင့်သုံးပါပညာအကြောင်းသင်ယူပြီးပညာကိုသင်ကြပါသာသနာတော်မှာကျင့်စရာဆိုတော့တိခါ၃ရက်အကျင့်မြတ်ပဲရှိတယ်ပေါ့သီလသမာဓိပညာဆိုတဲ့ဒီကျင့်စရာတွေကျင့်မှရှင်ထဲမှာရှိတဲ့ကိလေသာတွေငြိမ်းတော့မှာဖြစ်တယ် ကိလေသာတွေရှိနေတော့တန်တရားထဲမှာပြေးနေအောင်မှာပဲလို့ဆိုလိုတယ်အဲ့လိုမပြေးကျင်တော့ဘူးတန်တရားဟောကလွတ်ချင်တဲ့ဆိုရင်တော့နိဗ္ဗာန်ကိုယ့်ရဲ့ရှင်တွေကအငြိမ့်တတ်အတွက်ဟိုသင်ယူပါကျင့်သုံးပါလို့မနေ့ကဒီလိုရသော်ပြတိုက်တွန်းခဲ့တယ်ဟုတ်ပြီအဲ့တော့ ကျင့်သုံးပြီဆိုတဲ့အခါမှာပထမရှောင်ရန်ဆောင်ရန်ဆိုတာလာတယ်ရဲတယ်တကယ်ကတော့လူတယောက်လူကောင်းဖြစ်ဖို့ဆိုတာမလုံးသိတာကိုရှောင်ပြီးတော့လုံးသိတာလုံးမှလူကောင်းဖြစ်တာဟုတ်လောကကြီးမှာနှစ်မျိုးပဲရှိတယ်မလုံးသိတာကိုမလုံးချင်းနဲ့လုံးသိတာကိုလုံးချင်းအဲ့တော့မလုံးသိတာတော့မလုံးပါဘူးလုံးသိတာကြတော့မလုံးဖဲနေပြန်လည်းမရဘူးသူက မလုံသင့်တာကိုရှောင်းကိုရှောင်းအောင်မယ်လုံသင့်တာကြလုံကိုလုံဒီနှစ်ခုကရှင်တွဲနေတာအမြဲတမ်းနော်တစ်ဖက်ကမလုံသင့်တာကိုရှောင်းလုံသင့်တာကိုလုံအဲ့ဒါမှလူလောကကြီးပွားရေးဆိုတာဖြစ်တယ်မြတ်စွာဘုရားရဲ့လမ်းညွှန်ချက်ဟာလည်းဒီတိုင်းပဲအဲ့မှာမလုံသင့်တာရှောင်းဖို့နဲ့လုံသင့်တာလုံဖို့ဘယ်နှဒီနှစ်ခုကဖြိုင်နှူသွားတာဖြစ်တော်လဲပဲ တတိပေးတဲ့အခါဘယ်ဟာစပေးရလဲတတိပေးတာဘယ်ဟာစပေးအမှတ်တမဲ့နေရင်ဒါမသိဘူးစဉ်းစားတတ်ရမယ်ဒါမလုံတဲ့နာကို အရင်ပြောမှလားလုံတဲ့နာကိုအရင်ပြောမှလားဒါကိုကိုမေးကိုထုတ်ကြည့်ဟုတ်ပြီလုံတဲ့နာနဲ့မလုံတဲ့နာနှစ်ခုရှိတယ်နှစ်ခုရှိတဲ့ကဘယ်ဟာကိုအရင်ပြောမှလဲလို့ဆိုမလုံတဲ့နာကိုအရင်ပြောအောင် လှုပ်တဲ့နာကဒုတိယပြောမင်္ဂလာတုတ်ကိုကြည့်လိုက်လေပေါင်းသစ်ဆက်ဆံရေးနဲ့ပတ်သက်ပြီးနံပါတ်1အတေယနာသဘာလနာဘာလနဲ့မပေါင်းသစ်နဲ့ဆိုတော့အရင်ပြောတယ်အဲ့ဒါကိုအရင်တားရမှာပြီးတော့မှလမ်းဖွင့်ပေးရမှာတစ်ဖက်ကပဏိတာနဲ့သသေဝနာပညာရှိပေါင်းဖို့ဆိုလမ်းဖွင့်တယ် လမ်းညွန်တဲ့ပုဂ္ဂိုလ်ရဲ့ထုံတန်းစင်လာဟာဟိုစနစ်တကျလမ်းညွန်တဲ့ပုဂ္ဂိုလ်ပေါ့လေပြောကြရင်ပြောတဲ့လူမဟုတ်ဘူးစနစ်တကျလမ်းညွန်တဲ့ပုဂ္ဂိုလ်ဟာတဲ့မလိုက်ရမယ့်လမ်းကိုအရင်ပြောရမယ်တဲ့လိုက်ရမယ့်လမ်းကိုလမ်းစုံရောက်လမ်းစုံလမ်းကွာရောက်နေလို့ရှိရင်တကယ်လမ်းညွန်တာစနစ်တကျလမ်းညွန်တဲ့ပုဂ္ဂိုလ်ဆိုရင်မင်းလက်ဝဲလမ်းဘက်ကိုမသွားနဲ့လက်ရဘက်ကိုသွား ဒါလမ်းညွှန်တာမသွားနဲ့ဆိုတာအရင်ပြောရမယ်သွားဆိုတာနောက်မှပြောဒါဘာကြောင့်မတ်တမဲ့ပြောခြင်းလို့ပြောတာမဟုတ်မလို့ရမှာရှောင်မိုးကပိုအရေးကြီးတယ်ဆိုပါစို့တခုကဖြောရည်နှစ်ခွက်တစ်ခွက်ကစိတ်ခတ်ထားတယ်တစ်ခက်ကစိတ်မခတ်ဘူးလူနှစ်ယောက်ကလူတစ်ယောက်ကအဲ့ဒါကိုတောက်ဖို့ ဆိုလို့ရှိရင်သူ့ဘာအရင်တတိပေးရမလို့ဆိုဟောတာစိတ်ခတ်ထားတယ်ဒါလုံးဝမတော့နဲ့ဒါစိတ်မခတ်ဘူးအဲ့တော့မတော့ရမှာကိုအရင်သိဖို့လိုတယ်တော့ရမှာနောက်သိဖို့လိုတယ်သို့တော့တပြိုင်နက်တော့ပြောအောင်ပါပဲဒါပေမဲ့ဥစ္စာပေးရင်တစ်နဲ့နှစ်ရှိတယ်သူကအဲ့ဒါကြောင့်လို့မြတ်စွာဘုရားကရှင်တွေကအငြိမ့်သက်ရဖို့အတွက်လိုရမယ့်ဟာတွေမလိုရမယ့်ဟာတွေ ပြောတဲ့အခါမှာဒီပုံစံနဲ့ပြောလို့ရှိတယ်နော်အဲ့တော့ရှင်နဲ့ကကိလေသာတွေငြိမ်းဖို့အတွက်သစ္စောတိယအပကပောအမယောရိတပေတုနောအကောဒနောလောဘပံပံဝေဝိဆံဝိတရေမှုနိပညာရှိတဲ့ပုဂ္ဂိုလ်ဟာ နိဗ္ဗာန်ရဖို့အတွက်အမှန်တရားပေါ်မှာယက်တည်လိုက်အမှန်တရားကိုယက်တည်ရပဲဆိုရင်ဘင်းအမှန်တရား၃မျိုးဒီမှာဖော်ပြထားတယ်သစ္စောဆိုတာအမှန်တရား၃ခုရှိတယ်ဘာလို့ဆိုလို့ရှိရင် စကားပြောရင်မှန်တာပဲပြောမူသဝါဒနဲ့မပြောတဲ့သစ္စာဝါစာဝါစာသစ္စာဆိုတာတခုနောက်တစ်ခါကအမြင်မှန်လည်းအရေးကြီးတယ်တမ္ပဒိဋ္ဌိဆိုတဲ့အမြင်မှန်အရေးကြီးတယ် တစ်ခုလောက်တော့မယ်ဆိုလို့ရှိရင်အေးအပြောမှန်တာတော့အခြေခံနဲ့ပြောလိုက်တာမင်းအမြင်မှန်မို့လို့တယ်နောက်တစ်ခုအမှန်ကပါတော့လမ်းစဉ်မှန်မို့လို့တယ်အမှန်သုံးချက်အမှန်သုံးချက်ပေါ်ရပ်ပြီးတော့ရှောင်းတဲ့နာကိုရင်ရှောင်းအောင်မယ်ဒီလိုဆိုလို့ရပေါ့နိဗ္ဗာန်သွားမယ်ဆိုရင်မှန်တရားပေါ်ရပ်တည်အမှန်တရားဆိုတာခုနပြောသလိုကိုယ့်ကိုလိမ့်လိလိပြမပြောနဲ့ လင်းလီလီပြားမပြောနဲ့အမှန်တိုင်းမှန်တိုင်းပြောဆိုခြင်းဆိုကိုချင်းတရားပေါ်မှာဒါသီလကိုရည်ညွှန်းတာပေါ့နော်သီလဝရတိလိုက်ပြီးတော့အမှန်မျက်နာအမှန်မျက်နာတမာဒိဋ္ဌိပဲလေ right understanding အဲ့ဒီအမှန်လည်းသိအရေးကြီးတယ်အဲ့တော့ဒီမှာဖော်ပြထားတာ သစ္စာဆိုတာ ਨੇ ပတ်သက်ပြီးတော့ဝစီသစ္စာ ဘုဒ္ဓဘာသာကိုရှောင်တယ်ဝစီသစ္စာနံပါတ်1နံပါတ်2ကညာနာသစ္စာအမြင့်မှန်တာတမ္မာဒိဋ္ဌိကိုရည်ညွှန်းတယ်နံပါတ်3ကမက္ခသစ္စာလမ်းစဉ်မှန်မှုအဲ့တော့မန္တရားပေါ်ယတ္တိလို့ဆိုတဲ့နေရာမှာအခြေခံအဖြစ်ဝစီသစ္စာပေါ်မှာပြန်ယောသဖြောင်းမှတ်တဲ့ပုဂ္ဂိုလ်ဖြစ်မှဒါဖြစ်တာဟုတ်တို့ဘုဆိုရင်ကမ္မထာအထုတ်ပြီးပဲတချို့ကမယောသဟုတ်လေ တစ်ဖက်ကတစ်ဖက်ကလူကတရားရလို့တမာရီရတယ်ဆိုရင် तू ကတမာရီမရဘူးလို့ပြောမှရှက်တော့ तू လည်းရတယ်လို့ပြောတတ်တယ်ဒါရှိတတ်တယ်ဒါတည်းတယောက်တည်းမရှိမှုရှိတယ်ဒါတည်းနော်ဟိုတစ်ဖက်သားတဲ့အောက်ကျတော့မှဆိုတော့ရှက်လို့လိမ်ပြောတာအဲ့တော့ အရေးကြီးတာမလိမ်မှုကအရေးကြီးတော့မှန်တရားပေါ်ရက်တည်ရမှာအဲ့တော့ဒီသစ္စာ၃မျိုးကိုမှတ်ဖို့လိုတယ်သစ္စာ၃မျိုးကနံပါတ်၁ကဝစီသစ္စာမှန်တာပဲပြောရမယ်ကိုချင်းတရားလားနံပါတ်၁ကညာနာသစ္စာအမှန်မြင်မှုလိုတယ်ကိုသွားမဲ့လမ်းကြောင်း ကိုလုံးမဲ့အလုံးနဲ့ပတ်သက်ပြီးမြင်နေဖို့လိုတယ်ပေါ့အမှားမြင်သွားလို့ရှိရင် လုံးတဲ့လမ်းလမ်းကြောင်းလွဲသွားနိုင်တယ်လေ နောက်တစ်ခုကတော့မေခသစ္စာဆိုတာမေခသစ္စာဆိုတာဒီပဲကင်လမ်းကြောင်းကိုပြောတာဟိုသစ္စာလေးပါးတည်းကမေခသစ္စာကိုပြောတာမဟုတ်ဘူးเนาะသစ္စာမေခလမ်းကြောင်းမှန်ရမယ်အဲ့တော့ကိုချင်တရားအနေနဲ့ဝစီသစ္စာ ရှိပြီးတဲ့နောက်မှာညာနာသစ္စာလို့ဆိုတဲ့အမြင်မှန်တဲ့အသိဉာဏ်မေဃသစ္စာဆိုတဲ့ကိုသွားတဲ့လမ်းကြောင်းအမှန်လမ်းစဉ်အမှန် အဲ့ဒီအမှန်တရားရှိပြီးတဲ့အခါရှောင်ရမှာတွေကဘာတွေတုံးဆိုအပကပောပကပဆိုတာရိုင်းပြမှု အများနဲ့နေတဲ့နေရာမှာရိုင်းပြမှုဆိုတာမရှိရဘူး။အိုးမေတ္တာတုတ်ထဲမှာလဲဆိုထားတာရှိတယ်။အလုံးမေတ္တာတုတ်ရဘူးနေကြတာပဲလေ။ အဲ့မေတ္တာတုတ်ထဲမှာလည်းအပ္ပကပ္ပောဆိုပါတယ်မေတ္တာတရားပွားတော့မယ်ဆိုရင်အပ္ပကပ္ပပကပ္ပဆိုတာရိုင်းပြတာဘာတွေရိုင်းပြတာတော့ဆိုစိတ်ထက်ရိုင်းပြတယ်ဟောနှုတ်အမှုရာရိုင်းပတ်ရိုင်းပြတယ်ကိုယ်အမှုရာရိုင်းပြတယ်ရိုင်းပြမှု၃မျိုးရှိတယ်အဲ့ဒါကိုရိုင်းပြမှုတွေကိုပါခပိယလို့ခေါ်တယ် ပခပပခပအရိုင်းပြခြင်းအနေထားတွေကိုသုံးခုကာယပါခပိယကာယပါခပစိတ်တပါခပနော်ဝါစာပါခပသဘောကာယိကပါခပိယဝါစတိကပါခပိယစေတသိက ပါခပိယကိုအမူအရာနှုတ်အမူအရာမနောစိတ်အမူအရာလို့ ကာယကံဝစီကံမနောကံခွဲသလိုပဲလို့သုံးမျိုးခွဲတယ်စိတ်ဓာတ်ကလည်းမယိုင်းပြရဘူးဆိုတာစိတ်ဓာတ်ယိုင်းပြတယ်ဆိုတာလူကစိတ်အနေထားနဲ့ပတ်သက်ပြီးတော့မကောင်းတဲ့စိတ်မွေးတာစိတ်ဓာတ်ပါကပိယကနော်မကောင်းတဲ့စိတ်တွေမွေးတယ်မကောင်းတဲ့စိတ်တွေမွေးတယ်အဲ့ဒီမှာဒီပါကပိယနဲ့ပတ်သက်ပြီးတော့တန်ဃာတွေနဲ့ပတ်သက်ပြီးတော့လဲဟောထားတာတွေရှိတယ် မြတ်စွာဘုရားဟောတာအရေးရှိတယ်ဒီမှာကာယပကပိယဆိုတာကိုယ့်ရဲ့အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေရဲ့ရှေ့ကနေပြီးတော့ကိုလိုကလန်ထိုင်နေရှေ့ကြော်တက်တယ်ဥမာတန်းစီနေတဲ့နေရာမှာ အများတန်းစီတဲ့ကိုရောက်တဲ့အစင်းနဲ့မဆိုင်ဘဲနဲ့ရှေ့ကြော်တက်တယ်ဒါကိုကာယပကပိယလို့ခေါ်တယ်ရိုင်းပြမှုလို့ခေါ်တယ်အဲ့ဒီရိုင်းပြမှုကြောင့် ။ဉာဏ်နဲ့တူတယ်မခံနိုင်တော့ယံဖြစ်ကြတာတွေရှိတယ်လေ။ဒါကာယပကပိယလို့ခေါ်တယ်။ဝစီပကပိယဆိုတာလူကြီးတွေစကားပြောနေတယ်တိုင်ပင်ဆွေးနွေးနေတယ်။ဂျာဖြတ်ပြောတာမျိုးနဲ့အဲ့ဒီကလေဝစီပကပိယလို့ခေါ်တယ်။ဒါအတိတရုပ်တစ်ခုပြောပြတာနော်။အများဆွေးနွေးနေတယ်ထဲမှာဝင်ပြီးတော့အလှဲ့မဆောင်မနဲ့ဖြတ်ပြောတာလေ။ဒါဝစီပကပိယ။ မနောပကယပါကပိယဆိုတော့စိတ်ချမ်းသာတာယဟန်တန်ဃာတွေဆိုလို့ရှိရင်ဒီပါကပိယပကပ္ပဆိုတဲ့ဒီရင်ကျင်းမှုပျက်စီးတဲ့ရိုင်းဆိုင်တဲ့အမှုရာတွေကိုရှောင်ရတယ်ဥပမာအခန်းတစ်ခန်းထဲမှာ ကိုယ့်ရဲ့ဝါကြီးတဲ့ပုဂ္ဂိုလ်နဲ့ဝါငယ်တဲ့ပုဂ္ဂိုလ်အတူနေကြတယ်ဆိုတော့မိထွန်းထားလို့ပိတ်ချင်လို့ရှင် အကြီးကို မီးပိတ်လိုက်ရမလားပြောအောင်တကားဖွင့်ရင်တကားဖွင့်ဖွင့်ခွင့်ရှိပါသလားဖွင့်ရပါမလားပိတ်ချင်တယ်ဆိုလို့ရှိရင်လည်းတကားပိတ်လို့ရပါမလားနော်ရှင်ကျေးမှုဆိုတာအဲ့တဲတခါတော့မြေထားနဲ့ခီးသွားတော့ကဒီအပေါက်တစ်ပေါက်မှာတူတူစီးတယ်တူတူစီးတဲ့အခါကျတော့နိုင်ငံသားတယောက်ပါလာတယ် အဲ့ဒီမှာညနေနေဝင်ကြီးချိန်ဆိုပြီးရထားတဲ့ကဟိုရထားတဲ့ကပြီးထွန်းထားတဲ့အခါကျပြင်ဘက်က ပိုးကောင်တွေဝင်တာဝင်တော့အဲ့ဒီနိုင်ငံသားကတကားပိတ်ချင်တော့အဲ့နာလူတွေကိုပန်ကြားတယ်တကားပိတ်လို့ရမလားကျွန်တော်တကားပိတ်ချင်တယ်ပိတ်လို့ရမလားပြောပြီးမှပိတ်တာအဲဒီလူတော်တယ်လို့အောင်မဟုတ်မဟုတ်တော့ချိုးချတော့ဘယ်သူမှပြောဘူးဘယ်သူမှကိုယူဆိုင်စရာမလိုဘူးလှုပ်တဲ့ဆိုလှုပ်ချလိုက် အဲ့ဒါတွေကိုခေါ်တာယဉ်ကျေးမှုအဓိကကတော့ရိုင်းဆိုင်မှုတွေမလုပ်ရဘူးယဉ်ကျေးမှုရှိရမယ်အဲ့ဒါသိအရေးကြီးတာကိုမူရာနှုတ်မူရာယဉ်ကျေးရမယ်စိတ်ဓာတ်ယဉ်ကျေးရမယ်သူဆိုလို့တယ်ရဟန်းတွေပါဆိုလိုက်နာရတာတွေအများကြီးပဲမြို့ရဲရွာရဲသွားလို့ရှိရင်ဒီကိုယ်နဲ့မဆိုင်တဲ့ကိစ္စဝင်ဆွတ်ထားလဲဒါရိုင်းဆိုင်မှုတစ်ခုပဲလို့သူဆိုလို့တယ် ဒီကိုယ့်ရဲ့ဟိုတာလွန်တဲ့ပုဂ္ဂိုလ်လည်းပဲကိုယ်နဲ့တူတယ်လို့ထွင်စိတ်စိတ်ဓာတ်ဆိုင်ရာရိုင်းရိုင်းတိုင်းမှုလူမြင်လို့ရှင်ကိုယ်နဲ့ဘာမှမထူဘူးလို့ဟုတ်လားကိုယ်ရဲ့တာတဲ့ပုဂ္ဂိုလ်ကိုအတိမတ်မပြူတာအဲ့ဒါစိတ်ဓာတ်ပါခပ်ပြရပဲခြိုင်းဆိုင်တယ်လို့သူဆိုလို့တယ်အဲ့တော့မြတ်စွာဘုရားကဒီဆုံးမတဲ့အခါမှာ အဲ့ဒါတွေပဲပါတယ်တော်တိယအပကတ်ပေါ်မင်းနိဗ္ဗာန်ကိုရောက်ချင်တယ်ဆိုလို့ရှိရင်နံပါတ်1ရှိုင်းဆိုင်တာတွေမလုပ်ပါနဲ့ကုန်ရှောင်လိုက်ပါရှိုင်းဆိုင်တာတွေကိုမဖြစ်ပါစေနဲ့ဖြစ်လို့ရှိရင်ဘာဖြစ်တုံးဆိုရင်ရှိုင်းဆိုင်မှုကိုအကြောင်းပြုပြီးလို့ရှိရင်အချင်းများလာမယ် အချင်းများလာတဲ့အခါမှာပြဿနာတွေတက်တယ်ပေါ့ဒါကြောင့်မို့လို့ရိုင်းဆိုင်မှုကိုကိုယ့်ရဲ့ကာယကံကိုယ်မှုရရိုင်းဆိုင်မှု အပြောဆိုရိုင်းဆိုင်မှု စိတ်ဓာတ်ရိုင်းဆိုင်မှုဒါတွေကိုအရင်ရှောင်လိုက်ပါတဲ့ပြီးတဲ့အခါအမာယောလှိစားလို့တဲ့မာယာစိတ်ဓာတ်မရှိပါနဲ့မရှိเสียဘူးတဲ့ကိုယ် ရိုးသားဖြောင်းပတ်ရမယ်မာယာဆိုတာဘာပြောတာတုံးဆိုလို့ရှိရင်ကိုမကောင်းတာလှုပ်ထားပြီးတော့မကောင်းတာလှုပ်တယ်လို့လူမသိစေခြင်းနဲ့လိမ်လည်လိုမှုသည်မာယာလို့ခေါ်တယ်ဒါလေကိုတစ်ဖက်သားကလူကောင်းလို့ထင်စေခြင်းတာအဲ့ဒါမာယာပဲမကောင်းမှုလှုပ်ပြီးတော့မကောင်းမှုကိုလှုပ်တယ်ဆိုတာလူမသိစေခြင်း သူမသိစေချင်ဖုံးကွယ်ဖို့ကြိုးစားတယ်ကိုမဟုတ်တာလောက်တာတွေကိုဖုံးကွယ်ဖို့ကြိုးစားတာဟိုမာယာလို့ခေါ်တယ်အေးတချို့ကတော့မာယာဆိုတာအဲအမျိုးသမီးတွေကြီးပဲလိုက်ပြစ်တင်နေကြတာမာယာများတယ်မာယာများတယ်ယောက်ျားလည်းရှိတာပဲအမျိုးသမီးတွေရှိတာမျိုးသားမျိုးသမီးအကုန်ရှိတာမာယာဆိုတာကိုမဟုတ်တာလုပ်ပြီးတော့တခြားလူတွေမသိစေချင်တာဖုံးကွယ်ချင်တာမာယာ အဲ့ဒီမာယာမျိုးဟာယောသားဖြောင်းမမှုကိုဖြစ်စည်းတာမို့မာယာဆိုတာမရှိပါစေနဲ့တဲ့နိဗ္ဗာန်ရောက်ခြင်းမင်းဖြောင်းမရမယ်ယောသားဖြောင်းမရမယ်ကိုမဟုတ်တာလို့ရင်ဝန်ခံရရမယ်အမှားသွားရင်မှားတယ်ဒါသူလှုပ်တာဆိုရင်လှုပ်တယ်ဝန်ခံရရမယ်ကိုမဟုတ်တာလှုပ်ထားပြီးတော့ကောင်းတယ်လို့ထင်အောင်ဘယ်တော့မှမကြိုးစားနဲ့တဲ့ အဲ့တော့နိဗ္ဗာန်ရဖို့ဆိုတာဒီအခြေခံလေးတွေမပါရင်ဘယ်လိုလုပ်နိဗ္ဗာန်ရမရနိုင်ဘူးရှင်တွေကကိရိတာတွေငြိမ်မှုဆိုတာအဲ့တော့လှိစားလို့တဲ့မာယာကင်းရမယ်တဲ့နောက်တစ်ခုကရိတ္တပေတိပေတုနောလူစရအဖော်နဲ့နေကြတာအပေါင်းနဲ့အသင်းနဲ့နေကြတာအဲ့အချိန်မှာတူတူတူတူပြောပြီးတော့မတက်အောင်လုပ်တတ်တယ်ခုံးတိုက်တယ်လို့ခေါ်တာခုခေတ်တော့ခြုံနေမှတာတို့တယောက်နဲ့တယောက်ကွဲအောင်လုပ်တာတို့ ကျင်းထဲ့တာလို့ပြောကြတာဒါအလုံးဟာပိတုနာဝါစာလို့ခေါ်တယ်ဖွဲ့စည်းကြီးတစ်ခုပြိုကွဲသွားအောင် တူတူတူတူနဲ့ပြောတယ်အထင်လွဲအောင်လုပ်တယ်တယောက်နဲ့တယောက်မတည့်အောင်မတည့်တဲ့စကားလေးသွေးထိုးသွေးထိုးတယ်အဲ့ဒါမျိုးလဲလုံးဝမလုပ်ပါနဲ့တဲ့ရိတ္တပေတုနောဩရိတ္တပေတုနောဒီ ခုံတိုက်တဲ့အလုပ်တွေလုံးဝရှောင်ပါတဲ့တူနဲ့တူမတက်ဖြစ်သွားမယ်ဆိုရင် မပြောပါနဲ့ဒီစကားမျိုးကိုရှောင်ပါလို့ဆိုလို့ဒါရှောင်မဲ့ဟာတွေပြောတာနောက်အကောဒနောတဲ့မင်းဒေါသလည်းမကြီးနဲ့အတေးမှတ်လည်းမထားနဲ့ရန်ညိုးလည်းမဖွဲ့နဲ့သူများကိုလည်းဒေါသမကြီးမကျေနပ်ရင်မကျေနပ်တဲ့ဟာကိုအကြောင်းပြုပြီးတော့ဒေါသမထွက်နဲ့ ရန်ညှို့မထားနဲ့လောဘပပံဆိုးရုပ်တဲ့မတရားလိုချင်တဲ့လောဘတွေမေတ္တာနာမှာမဖြစ်စေနဲ့နောက်တစ်ခါဝေဝိဆံဝေဝိဆာဆိုတာမစ္စရိယကိုပြောတာမစ္စရိယတရားဆိုလူဟာအဖော်နဲ့နေပြီမဲ့လို့ အဖော်နဲ့နေပြီမယ်လို့မြတ်တာတဲ့စိတ်မရှိဘူးမစ္စရိယဆိုတာမြတ်တာတဲ့စိတ်မရှိတဲ့သဘောပဲသူများကိုမပေးချင်တာကိုရထားတဲ့အခွင့်အရေးကိုမရှယ်ချင်တာသို့မဟုတ်ကိုကိုပစ္စည်းပဲဖြစ်စေကိုဟာပဲဖြစ်စေသူများနဲ့ဆက်တံမလုံးချင်တာဒါလည်းအမျိုးမျိုးတော့ရှိတယ်ပေါ့မစ္စရိယကြောင့်ဖြစ်တာမျိုးကိုဆိုလို့လေဒါ အဲ့တော့မစ္စရိယရဲ့သဘောတရားကအာဝါတမစ္စရိယတဲ့နေရာထိုင်ခင်းနဲ့ပတ်သက်ပြီးမစ္စရိယဖြစ်တယ်တချို့ဘလောက်မစ္စရိယဖြစ်တယ်ဆိုလို့ရှိရင်မိထားဘောရရင်တောင်မှအထုပ်ပေးရချပြီးပေါင်ကားထိုင်တဲ့လူရှိတယ်လေသူများလာထိုင်မှစိုးလို့ဆိုတာဒါလည်းမစ္စရိယလို့ခေါ်တာပဲမစ္စရိယပဲကိုနာကိုမထိုင်သေးကြဘူးအဲ့လိုဟာလည်းမစ္စရိယမကောင်းလို့မထိုင်သေးခြင်းတာတစ်မျိုး တက်တက်သူများကိုခွင့်ရေးမပေးချင်တာတမျိုးပေါ့နော်ကုလမေစရိယကိုနဲ့ယဉ်နှီးတဲ့သူသူများနဲ့မယဉ်နှီးစေခြင်းဘူးမဆက်သွယ်စေခြင်းဘူးကိုရတဲ့အခွင့်အရေးမျိုးကိုသူများမရစေခြင်းဘူးလာဘမေစရိယလို့ခေါ်တယ်ဝဏမေစရိယကိုလိုခုံတရင်ကြီးတာမျိုး သူများမကြီးစေခြင်းဘူး ကိုယ်ကရုပ်ဆင်းလှပတယ်ဆိုရင်ကိုယ်လူလှမှာစိုးတယ်ဟုတ်လားအဲ့ဒါတွေကဝဏ္ဏမစ္စရိယလို့ခေါ်တယ်ဓမ္မမစ္စရိယဆိုတာကိုသိတဲ့ပညာကိုသူများမပေးချင်သူများသိတော့မှဆိုတယ်ဒီမစ္စရိယတွေကအများကြီးရှိတယ်ဗမာဆေးတွေဆေးကောင်းဝါကောင်းတွေနီးတွေရှေ့တန်တဲ့အဲ့ဒီမစ္စရိယကြောင့်ဗမာဆေးဝါးတွေကတိတ်မြုပ်ပြောက်ွယ်သွားကြတာတမဲ တမဲဖွဲ့ထားလိုက်နှမဲဖွဲ့ထားလိုက်နဲ့ကြာတော့ပျောက်ကုန်ရောဒါလည်းမစ္စရိယသဘောပဲဓာသွေးနီးတောင်မပေးချင်ဘူးဆိုတာရှိတယ်လေဒါဘလို့သွေးရတယ်ဆိုတာကိုကိုနီးကောင်းရတာသူများမပေးဘူးမပြောအဲ့တော့လူတွေမှာအဲ့လိုရှုပ်ဝက်တာလည်းရှိတယ်ပညာပေးတဲ့ခါမှာလည်းအာစရိယမုဋ္ဌိဆိုတာရှိတယ်အဲ့ဒါတွေကဒါမစ္စရိယတွေပဲ အာစရိယမုဋ္ဌိဆိုတာဆရာကသူ့တဲ့ကြောတော်မှာဆိုလို့တကွက်ကလေးကိုလက်ထဲဆုပ်ထားတာမပေးဘူးဒီတကွက်ခြံထားတယ်ဟောတကွက်ခြံထားတေကဏီကျမအဲ့လက်ဆုပ်ကဖြည့်ပေးထားတယ်သူယဉ်နေတဲ့လူကျမပြောမှာကျန်တဲ့လူတွေမပေးဘူးဒါအာစရိယမုဋ္ဌိမြတ်စွာဘုရားကတော့ရှင်အနန္ဒာကိုပွင့်ပွင့်လင်းလင်းမိတ်ရှိတယ်နမေ ဓမ္မေတုအစရိယမုဋ္ဌိတဲ့ငါမှာအစရိယမုဋ္ဌိဆိုပြီးတော့လက်ဆုပ်ပြီးရှုပ်ဝဲထားတဲ့တရားမရှိဘူးတဲ့မင်းတို့ငါအကုန်ဟောထားတာအတွင်းပြင်ဘာမှမကြံဟောထားတန္တရဗဟိတံအတွင်းရောအပြင်ရောတရားနဲ့ဘာနဲ့ပတ်သက်ပြီးငါဟောတော့လုံးဝအကုန်စင်ဟောထားဆရာစားအတွက်ငါလက်ဆုပ်ချန်ထားတာမရှိဘူးပြိဋိဘံဆိုင်ရာဒီမှာမြတ်စွာဘုရားအဲ့လိုမရှိသွားတယ် များသောအားဖြင့်လောကလူတွေဟာအစရိယမုဒ္ဒိထားတတ်တယ်ဆရာကသူ့အတွက်တကွက်အမြဲတမ်းခြံထားတယ်အကုန်မပေးဘူးပညာပေးရင်တော့အဲ့ဒါဓမ္မမစ္စရိယလို့ခေါ်တယ်ဒါလောကကြီးရဲ့တဘာဝတွေပဲအဲ့တော့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီလိုစိတ်ဓာတ်မျိုး မရှိစေရဘူးတဲ့မရှိစေရဘူးဝေဝိဆံဝိတရေမုဏိတဲ့ သိပညာနဲ့အဲ့ဒါတွေကိုကျော်လွှားနိုင်ရမယ်တဲ့ဒါမလုံးရမယ့်ဟာတွေကိုသူပြောတာနောက်ဆက်ပြီးတော့မင်းနိဗ္ဗာန်ကိုရဖို့အတွက်ကျင့်ကြံကြုတ်ကိုအထုတ်မယ်ဆိုရင်နေထအေးနေကိုလျှော့ဖို့လိုတယ်အေးမကြီးနဲ့လို့ဆိုလိုတယ်ဟုတ်တာပေါ့အိတ်နေတဲ့လူကဒီပြင်းလို့အိတ်တဲ့လူတွေကြတော့ဘာမှတိုးတက်မှုမရှိဘူးလေ အေးနေများလို့ရှင်မရဘူးတန်ထိန်ပြင်းရတာတွေမရှိပါစေနဲ့သဟေထိနံဒီစိတ်သက်တွန့်ဆုံမှုတွေထိနမိတ်တမြာမှုတွေအဲ့ဒါတွေကိုလည်းပဲသိခံနိုင်ရမယ်တွန်းလှန်နိုင်ရမယ်တဲ့အဲ့တော့ပြင်းရခြင်းအိတ်ခြင်းပြင်းရခြင်းဟိုထိုင်မှိုင်းခြင်းဆိုတဲ့ စိတ်တက်ကြွမှုကင်းခြင်းဆိုတာဒါတွေကိုယ်တဏ္ဍမှာမဖြစ်စေနဲ့တဲ့အမြဲတမ်းလန်းဆန်းတက်ကြွနေရမယ်လို့ဆိုလိုတယ်နိဗ္ဗာန်ရခြင်းအလုံးလုံးတဲ့လူတွေလည်းအဲ့တိုင်းပဲလေလန်းဆန်းတက်ကြွတယ်ဒါအပန်းမဖြစ်ရဘူးပြောတာမဟုတ်ဘူးတချို့ကပြင်းတာနဲ့စိတ်ကအဲ့လိုဖြစ်တယ်ပေါ့မတက်ကြွအောင်ပမာဒိနနတ္တံဝတိနောက်တစ်ခုကတော့မေးလျော့ခြင်းနဲ့ဘယ်တော့မှအပေါင်းအသင်းမလုံးနဲ့တဲ့ ပမာဒမေးလျော့တယ်ဆိုတာဘာပြောတာတော့ဆိုအပျော်ပါထဲမှာအာယုံကရောက်နေတယ်နော်ကောင်းတဲ့အလုပ်တွေလုပ်ဖို့ရအတွက်ကစိတ်ဝင်စားဘူးအပျော်ပါထဲမှာမေးနေတယ်တနေ့ကုန်စကားတပြောပြောနဲ့နေတယ်ကိုလိုရမဲ့အလုပ်တွေတမိုးရှိတဲ့အလုပ်တွေပဲမှမလှဲ့ဘူးနော်တခြင်းပဲနားထောင်နေတယ်ပြောစရာတွေပဲကြည့်နေတယ်ဆိုရင်ဒါပမာဒလို့ခေါ်တယ်ဒါ အဲ့ဓာတွေနဲ့အတူမနေပါနဲ့တဲ့ပမာဒရဲ့အထိပ္ပယ်ကတတိလွတ်နေတယ်ဆိုတာတတိဆိုတာကောင်းတဲ့ဘက်ကိုအကျိုးရှိမဲ့ဘက်ကိုအမြဲမပြတ်ကိုလိုရမဲ့ဟာကိုအမြဲမပြတ်လုံနေတာကိုတတိလို့ခေါ်တယ်အဲ့ဒီတတိနဲ့နေပါ ပမာဒဆိုတာမေးလျော့တယ်ဆိုတာရရှိထားတဲ့အခြေအနေလေးတစ်ခုပေါ်မှာရစ်မှုပြီးတော့အချိန်ဖြုံးနေတာကိုပြောတာเนาะ ရှင်မှုပြီးချိန်ဖြုံးနေတဲ့ပမာရတရားနဲ့ဘယ်တော့မှမရှင်တွဲပါနဲ့နောက်တစ်ခုကအတိမာနေနဒိဋ္ဌိရတယ်ကိုယ့်ကိုအထင်လွန်းကြီးပေါ်မှာအထွန်းအထင်ကြီးလွန်းတယ်လူတွေကကိုယ့်ကိုထင်ကြီးလွန်းတယ်လူတိုင်းလူတိုင်းကိုယ့်ကိုထင်ကြီးတယ်ငါလို့ရင်ဖြစ်တယ်အာဒါလေးကခဏလေးလောက်ရတာပဲထင်ကြီးတယ် အဲ့ဒီအထင်ကြီးလွန်းတဲ့အပေါ်မှာလည်းဘယ်တော့မှမယက်တည်ပါနဲ့ဒါမလို့မဲ့ဟာတွေကိုစပြီးတော့ပြောတာနော်အပကဘောမကြမ်းတမ်းရဘူးအမာယောမင်းမာယာမများရဘူးရိဒ္ဓပေသူနောခုံးမတိုက်ရဘူးအကောရနောဒေါသမကြည့်ရဘူးလောဘပပံမကောင်းတဲ့လောဘတွေကိုယ်တဏ္ဍာမဖြစ်เสียရဘူးဝေဝိဆဒီ နှမြောင်တွန့်တူမှုတွေမရှိရဘူးနေဒအိတ်ကျူးတာမဖြစ်เสียဘူးတန်ဒီအပြင်းထူတာမဖြစ်เสียဘူးတဟေထိနာစိတ်တက်တက်ကြွမှုကင်းတာမဖြစ်เสียဘူးပမာဒိနအနတ္တဝတိမိရိယရင်မှုခြင်းနဲ့ဘရောမကိုယ်ရင်ထဲမှာမဖြစ်စေနဲ့မိရိယရင်မှုခြင်းနဲ့အတုမနေနဲ့အတိမာနေနတိထေယမာနကြီးလွန်းတဲ့အပေါ်မှာဘရောမမယတ္တိနဲ့ ဆိုပြီးတော့နိဗ္ဗာန်သွားဖို့တဲ့ဘာလို့နိဗ္ဗာန်မနသောနရောအမြဲတမ်းနိဗ္ဗာန်ကိုအာယုစိုက်ပြီးတော့နိဗ္ဗာန်စိတ်မွေးရမယ်လို့ဆိုလိုတယ်နော်နိဗ္ဗာန်မနသောနိဗ္ဗာန်မနသောဆိုတာနိဗ္ဗာန်အတွက်အမြဲတမ်းစိတ်ဝင်စားနေရမယ်စိတ်ထားရမယ်ပေါ့နိဗ္ဗာန်ကိုဥတည်ထားကိုစိတ်ဝင်စားတာဘာစိတ်ဝင်စားမှာနိဗ္ဗာန်ကိုပဲစိတ်ဝင်စားတာလို့သူတို့ပြောတာနော် တော့အလုပ်တစ်ခုကကိုစိတ်ဝင်စားမှအဲ့ဒီအလုပ်ကအောင်မြင်တာကိုအနုဆိုအောင်မမအောင်တာအဲ့တော့နိဗ္ဗာန်ကိုစိတ်ဝင်စားတဲ့စိတ်ဆိုတာဒါနကောင်းမှုလုပ်လဲနိဗ္ဗာန်အတွက်ရည်စူးတယ်အသီလဆောက်တည်လဲနိဗ္ဗာန်အတွက်ရည်စူးတယ်ဥပုသ်ဆောင်လဲနိဗ္ဗာန်အတွက်ရည်စူးတယ်အဲဘာပဲလုပ်လို့ဖះရှိခိုးစေရီပန်းရေချမ်းလှူဒန်းတာလဲနိဗ္ဗာန်ကိုရည်ညွှန်းတယ်ဘာလုပ်လို့ ဝအတွက်မဟုတ်ဘူးနိဗ္ဗာန်အတွက်နောက်မောတထေးဖြစ်ဖို့လဲကောင်းရာသူတိဘုံရောက်ဖို့လဲမဟုတ်ဘူးတထေးဖြစ်ဖို့မလဲမဟုတ်ဘူးစัจ java ရိမင်းကြီးဖြစ်ဖို့လဲမဟုတ်ဘူးနတ်မင်းကြီးဖြစ်ဖို့လဲမဟုတ်ဘူးအလုံးကိုလို့သမျှလှုပ်ရှားသမျှဣဒံမေပုံညာနိဗ္ဗာန်တပစ္စယောရှင်နဲ့ကတဏှာတွေကုံသွားတဲ့နိဗ္ဗာန်အတွက်ပဲဖြစ်ရမယ်အဲ့လိုထီအောင်နိဗ္ဗာန်ဘက်ကိုဥတီညွတ်ထားရမယ်လို့ဆိုလို့ ဘာလို့လို့ကုသိုလ်ကောင်းမှုလို့သမျှနိဗ္ဗာန်ကိုဥတည်ထားမယ်ဆိုပြီးတော့ရှောင်ကျင်သင့်တာတွေကိုထပ်ပြီးတော့မြတ်စွာဘုရားတရားဓမ္မနဲ့ပတ်သက်ပြီးထပ်ဟောတယ်မောတဝိစေနတ်နတ်နေရေးထားတယ်မောတဝိဆာဆိုအလွဲအမှားပြောဆိုမှုတလွဲပြောဆိုမှုမုဒဝါဒပေါ့နော်မုဒဝါဒကိုတော့လုံးဝရှောင်ပါတဲ့ ပူသားစကားဘယ်တော့မှမပြောပါနဲ့လို့ဆိုတဲ့နေရာမှာပူသားစကားဆိုတာနဲ့ပတ်သက်ပြီးတော့ဒီမှာမြတ်စွာဘုရားဟောတဲ့အတိုင်းပြောထားတယ်အဲ့ဒါလေးကိုသဘောပေါက်ဖို့လိုတယ်အဲတချို့ကတော့မူသားစကားလို့ဆိုတာဘယ်လိုမူသားစကားကိုပြောလို့တာလဲဆိုရင်ရှိမြတ်စွာဘုရားဟောတာကဣတိကိသောဣဒဧကိသောဒီလောကမှာတဲ့တချို့လူတွေဟာတဖက်ကတော်ဝါ အစည်းဝေးအလဲရောက်တဲ့အခါပဲဖြစ်စေပရိသတ်ကတော်ဝါပရိသတ်အလဲရောက်တဲ့အခါဖြစ်စေညာတိမေဇကတော်ဝါဆွေမျိုးတွေရဲ့အလဲရောက်တဲ့အခါဖြစ်စေပူကမေဇကတော်ဝါအသင်းဖွဲ့တွေအလဲရောက်တဲ့အခါဖြစ်စေရာဇကုလမေဇကတော်ဝါမင်းမျိုးတို့ရဲ့အလဲမင်းဆိုပရိသတ်ရဲ့အလဲရောက်သည့်ဖြစ်စေအဘိနိတောဆင့်ခေါ်ပြီးတက်ခွိပုတ်တော် တက်သေးထားပြီးတော့မေးတယ်တဲ့အမေးခံရတယ်အေဟံဘောပုရိသအမောပုရိသအိုချင်းယောက်ျားအေဟိလာခဲ့ယံဒီယံဇာနာတိတံဝရေဟိမင်းတိတာပြောမင်းတိတာပြောတာနော်အဲ့ဒီလူသူ့ကိုမေးမြန်းပြီးတတိရထားပြီးမေးပြီးဆိုတဲ့ကသောအဇာဏဝါအာဟဇာနာပြီး သူမသိတာကိုလည်းသိတယ်လို့လိန်ပြောတယ်ဇာနာဝအာဟာနာဇာနာဝိတိသိတာကြတော့လည်းမသိဘူးလို့လိန်ပြောပြန်တယ်နော်အပတ္တဝါအာဟာပတ္တဝိမမြင်မဲနဲ့လည်းမြင်တယ်လို့လိန်နေတဲ့ပတ္တဝါအဲနပတ္တမိတိပတ္တဝါအာဟာနာပတ္တမြင်တာကိုလည်းမမြင်ဘူးလို့လိမ့်မယ်ဒီလိုပဲတဲ့သူဟာအတ္တဟိတုဝါကိုချိုးအတွက်ပဲဖြစ်ဖြစ်ပရဟိတုဝါသူတော်ဟာအကျိုးပဲဖြစ်ဖြစ် အာမိတကိဉ္စိတ်ကဟေတုဝါဒီတစိုးလက်ဆောင်ခေါ်တာပေါ့လက်ထိုးထားလို့ပဲဖြစ်စေလက်ထိုးထားလို့ငွေရထားလို့ပဲဖြစ်စေအကြောင်းကကိုယ်အတွက်လိမ့်နေသူ့အတွက်လိမ့်နေငွေရထားလို့လိမ့်နေတမ္ပဇာဏမုတာသိလျက်လိမ့်ဒီတဲ့စကားမျိုးကိုဗာတိတာပြောဆိုရသည်ဟောဒီဖြစ်အဲ့ဒါလို့မပြောပါနဲ့လို့ဆိုလိုတယ်တစ်ဖက်သားတွေအကျိုးပြတ်သွားမယ် ဣဒံဩစတိမောတဝိဆံဒါကိုပြောတာတဲ့မုဒဝါဒဆိုတာတဲ့အဲ့ဒီမုဒဝါဒမျိုးကိုရှောင်ပါလို့သူဆွလို့တဲ့အဲ့ဒါမုဒဝါဒရှောင်ပါဒါအရေးကြီးလို့ဘာလို့ဆိုဒီလိန်နီမှုဆိုတာအသေးဖွဲတွေကစပြီးတော့လူရဲ့ကိုကျင့်တရားကိုလိန်နီမှုကဖြတ်စည်းတာမြတ်စွာဘုရားဘယ်လောက်တိအောင်ဟောတော့ဆိုရင် လိန်လီပြောဆိုရတဲ့လူတယောက်ဟာမလုပ်တဲ့အကုသိုလ်ဆိုတာမရှိဘူးတဲ့။ဘာလို့ဘာပဲလုပ်လို့ तू လိန်လိုက်မှာပဲလေ။လိန်ချင်းမှာဖုံးကွယ်လိန်လေပြောဆိုပြီးတော့ तू ဖုံးကွယ်လို့ရနေတော့မဟုတ်တာမှန်သမျှအကုန်လုပ်တဲ့လူတို့သူတို့ဆိုလို့တယ်။ဒီဒါကြောင့်မုသဝါဒကိုမလုပ်ပါနဲ့တဲ့ရှောင်ပါတဲ့ အဲ့တော့ဒါကိုကျင်တရားနဲ့ပတ်သက်ပြီးတော့ရသော်ဗျာထပ်ပြီးတော့ဟိုအတိပြုတဲ့သဘောပဲရူပေတနေဟံနာကုတ်ပိဒီလောဘရာဂနဲ့ပတ်သက်ပြီးတော့နိဗ္ဗာန်ရဖို့အတွက်ရှုပ်တရားပေါ့ကိုကာယပေါ့ရုပ်ဝတ္ထုတွေပေါ်မှာတဲ့တနေဟဆိုချစ်ခင်ခြင်းတန်တာခြင်းရနိုးခြင်းတွေ့တာခြင်းတွေမလုပ်ပါနဲ့ ရုပ်ဝတ္ထုတွေပေါ်မှာချစ်ခင်မြန်တို့တန်တာခြင်းမလုပ်ပါနဲ့အဲ့တော့ရုပ်ဝတ္ထုဆိုတာသက်ရှိရုပ်ဝတ္ထုပဲဖြစ်ဖြစ်သက်မဲ့ရုပ်ဝတ္ထုပဲဖြစ်ဖြစ်ဘယ်ပေါ်မှာမှတဏှာရာဂတွေဆွဲလန်းပြီးတော့မထားပါနဲ့တန်တိုင်းသမျှလျှော့ချပါမာနင်းစပြိစတရားမာနဆိုတဲ့တရားကိုလည်းမင်းကောင်းကောင်းကြီးနားလည်ဖို့လိုတယ်တဲ့မာနဆိုတာ အထင်ရောက်မှုအထင်နဲ့လုံမှုဆိုပါစို့လူတယောက်ဟာဖြစ်နေကြမာနပါတော့ဆိုငါတော်တယ်ဟိုကောင်นี่ငါတော့မတော်ဘူးဒီကောင်นี่ကငါအဆင်ရှိတာမဟုတ်ဘူးအော်အဲ့တော့ကိုကိုကိုကိုတော့ချီးမွမ်းတယ်သူများကြတော့ကဲတယ်ဒီကောင်ငါတော့မတော်ပါဘူးကွာဆိုတာအဲ့ဒါမာနပဲသူ ဒီကောင်တွေကငါမမိပါဘူးငါခြေပြားတော်မမိပါဘူးဆိုတဲ့ဟာမျိုးပြောတယ်လေသူတွေကပြောလို့ရှိကြငါခြေပြားတော်မမိဘူးအဒီကောင်ကတော့ငါတော့အေးဆေးသေးပဲပြင့်တော့ပြင်းသေးတယ်ဆိုတာလောက်သေးတယ်လေလူတွေကအဲ့ဒါလိုလုံးကြတာပေါ့အဲ့တော့အတုကန္တနာကိုကိုကိုမြှောက်ပင့်ပြောတာနဲ့ပရဝမနာသူတော်ကိုကဲ့ရှုတ်ချတယ်ဆိုတာဒါလည်းမာနပဲတဲ့ အတုကန္တနာမာနအတ္တဥက္ကန္တနာကိုတော့မြောက်ပြင့်တယ်ချီးမွမ်းတယ်ပရဝမနသူတော်ဘာကိုတော့ရှုတ်ချတယ်အဲ့ဒီလိုမာနတွေရှိတတ်တယ်တဲ့နောက်တစ်ခါမာနဆိုတာအမတမထူးဆန်းတယ်လူတွေမှာကိုကအထက်တန်းကြရင်လေအေးငါအထက်တန်းပုဂ္ဂိုလ်กว่าဆိုအဲ့လိုထက်တန်းမကြဘူးသူများနဲ့ level ဆိုရင်လေငါငါတို့အဆင့်ငါတို့ level ကိုပြီးပြန်တာပဲအဲ့လိုမဟုတ်ဘူးအောက်တန်းကြလို့ရှိရင်အာငါတို့အခြေခံလူရန်စားတွေဆိုပြီးတော့အခြေခံချင်းလည်းပြန်ညှိတာပဲသူကလေအဲ့ဒါတွေအမာနလို့ခေါ်တယ်သူကအထင်ရောက်တဲ့ဟာတွေမှလည်းမာနပဲတဲ့နောက်တစ်ခုမာနဖြစ်တာတွေကအဲလာရလို့ရှင်လည်းမာနဖြစ်တယ်ခုံစရင်ကြီးလို့ရှင်လည်းမာနဖြစ်တယ် အချီးမွမ်းခံရလို့ရှင်တဲ့သူကမာနဖြစ်လာတယ်ချမ်းသာမှုနဲ့တွေ့ရင်လည်းမာနဖြစ်တယ်အဲ့တော့မာနဖြစ်เสียရတွေကများစွာပဲကိုအမျိုးကိုအကြောင်းပြုပြီးတော့မာနဖြစ်တယ်ပညာကိုအကြောင်းပြုပြီးမာနဖြစ်တယ်သင်ထားတဲ့အတတ်ပညာတွေကိုအကြောင်းပြုပြီးတော့မာနဖြစ်တယ်ကိုယ့်ရဲ့အောင်မြင်ကြော်ကြားမှုကိုအကြောင်းပြုပြီးတော့မာနဖြစ်တယ်အဲ့ဒီလိုအရေးချင်းပေါ်မှာ ကိုယ့်ကို အထင်ရောက်ပြီးတော့ဟိုနေတဲ့ သဘောတရားတွေကိုမာနလို့ခေါ်တယ်ဒါတွေတွေးမနေနဲ့သူများနဲ့ compare လုပ်မနေနဲ့လို့ဆိုလို့တယ်ကိုကိုကောင်းမကောင်းကိုဘကိုပဲသိရမယ်အဲ့ဒါမာနိစ္စပြိဿတရားဒါမာနတရားပဲဆိုတော့သိအောင်လုပ်ပါတဲ့မာနတရားလို့သိအောင်လုပ်ဆိုတာကိုဝိပဿနာလမ်းကြောင်းနဲ့ပြောမယ်ဆိုလို့ရှိရင်သိတာမာနတရားကိုမာနမှန်သိလိုက်တာကညာတပရိညာလို့ခေါ်တယ် အဲ့ဒီမာနတရားဟာထဝရမဟုတ်ဘူးခုပေါ်လာပြီးတော့ကြပျောက်သွားတယ်သူဟာအနိစ္စပဲလို့ဆုံးဖြတ်နိုင်တာကြတော့တိရဏပရိညာလို့ခေါ်တယ်နော်အဲ့ဒီမာနတရားကိုဖယ်ရှားဖို့ဖယ်ရှားပြစ်လိုက်တာကြတော့ပဟာနာပရိညာလို့ခေါ်တယ်မာနကိုမာနမှန်သိတာညာတပရိညာမခိုင်မြဲတဲ့အနိစ္စဒုက္ခအနတ္တလို့သိတာဟုတ်လားအနိစ္စနဲ့သိတာ ဒါကတိရဏပရိညာဆုံးဖြတ်တာလို့ခေါ်တယ်ပါဏပရိညာကျတော့ကိုယ်ရင်ထဲကမာနကိုထုတ်ဖယ်ပြစ်တာဒါဝိပဿနာကျင့်စဉ်ကျင့်လို့ရှင်လေဒီတိုင်းပဲနံပါတ်1မကောင်းတာကိုမကောင်းမှန်းသိဖို့လိုတယ်မကောင်းတဲ့အရာသည်ထာဝရမဟုတ်ဘူးဆိုတာသိဖို့လိုတယ်အဲ့ဒါကိုဖယ်ရှားပြစ်ဖို့လိုတယ်ဆိုဒါကိုပဲပရိညာသုံးပါပရိညာသုံးပါဆိုဉာဏ်သုံးမျိုးပဲအဆင့်လိုက်သွားတာဉာဏ် ဆင့်လိုက်သွားတာအဲ့ဒီလိုဖယ်ရှားဖို့နောက်တစ်ခါကျတော့မာနကိုတိအောင်လုပ်ပါတဲ့တိအောင်လုပ်ပြီးတော့သာဟတဝိရတောစရိမင်းဟာဒီသာဟတဆိုတာအစောတလင်အစင်ញင်ကင်းမဲ့တဲ့လောက်ရတွေကနေရှောင်းပါလို့ပြောတာလူဟာလောဘဖြစ်လာလို့ရှိရင်အစင်ញင်ကင်းမဲ့သွားတယ် ဒေါသဖြစ်သွားလို့ရှိရင်လည်းဆင်ញင်ကင်းမဲ့တယ်မောဟဖြစ်ရင်လည်းဆင်ញင်ကင်းမဲ့တယ်မာနဖြစ်ရင်လည်းဆင်ញင်ကင်းမဲ့တယ်အမြင်မှားနေလို့ရှိရင်လည်းဆင်ញင်ကင်းမဲ့တယ်ကိုယ့်အကိုမှန်တယ်လို့ထင်တယ်အဲ့ဒီလိုဆင်ញင်ကင်းမဲ့တဲ့ဇယိုက်တွေကလည်းပဲဇယိုက်တွေကိုအကြောင်းပြုပြီးဖြစ်ပေါ်လာတာတွေကိုလည်းရှောင်ပါတဲ့ဒါက ရှေ့ကိုအသိဉာဏ်တွေတိုးတက်ဖို့အတွက်ကျင့်စဉ်တွေကိုမြတ်စွာဘုရားဟောပြနေတာနော်တာကိယနဲ့ကောလိယတို့ဟာရှေလူပွဲမှာတစ်ဖက်နဲ့တစ်ဖက်တကြဖြတ်ကြဖို့စစ်တိုက်ဖို့တာဆူးနေတဲ့ရှင်ဆိုင်နေတဲ့စစ်တီဘောပါတွေနှစ်ဖက်ရဲ့ခြားထဲမှာမြတ်စွာဘုရားဒီတရားကိုဟောနေတာဒီတရားဟောတာ မင်းတို့အခုလိုရှိုင်းဆိုင်တဲ့စိတ်တွေဝင်လာတာဟာမှားနေတယ်တကယ်အမှန်သိအောင်ကြိုးစားကြဆိုပြီးတော့နောက်မြတ်စွာဘုရားကဟောတယ်ပုရဏနာဘိနန္တိယတဲ့ပုရဏဆိုတာပြီးခဲ့တဲ့ရုပ်တည်နန္တိဖြစ်ခဲ့တဲ့ရုပ်တရားတွေနန္တရားတွေအချင်းချင်းပြောမယ်ဆိုရင်မနေ့ကအတွေ့အကြုံတွေ နော်မနေ့ကအတွေ့အကြုံတွေမနှစ်ကအတွေ့အကြုံတွေငယ်စဉ်ကရွှေထီးဆောင်ခဲ့တာတွေနော်ငယ်စဉ်ကအနေထားတွေကိုဘွားကိုပြီးခဲ့တဲ့ဟာတွေပေါ်မှာပြန်ပြီးတော့နာဘိနန္တေယတရန္တရလောက်မနေနဲ့ပြီးသွားပြီတဲ့ဒါတွေကဒါလူတော်ဟာဒီတိုင်းပဲလေပြီးရင်စမြုပ်ပြန်တာပဲလေပြီးခဲ့တာတွေပြန်ပြီးတော့ညကြတွေးကြတာပဲလေ အဲ့ဒါတွေတွေးတာအချိန်ကုန်တာပဲရှိတယ်ဘာမှအကျိုးမရှိဘူးလို့ဆိုတော့ဒါကြောင့်မို့ပုရဏနာဘိနန္တေယအတိတ်ကိုလည်းမင်းလွမ်းမနေနဲ့ဒါတကယ်ကျင့်စဉ်ပဲနဝေခန္တိနကုပ္ပိတဲ့မင်းအသက်ပေါ်မှာလည်းခြေနဲ့မနေနဲ့အသက်ကလည်းဒီတိုင်းဟောင်းသွားအောင်မှာပဲဆိုတာထားခဏပဲတွေ့တာအခုတွေ့နေတာလည်းမကြခင်ဟောင်းသွားမှာပဲဟိယမနေနသောစီ လက်လွတ်ဆုံးရှုံးသွားတဲ့ဆုံးရှုံးပြီးသွားတဲ့အရာတွေပေါ်မှာလည်းမင်းတော့ကဖြစ်မနေနဲ့ဒါလူတွေမှာဖြစ်ဖြစ်ဖြစ်တာရှိတာလေပြီးပြီးသားတွေအတွက်ပြီးပြီးသားတွေအတွက်နောက်ကျောင်းပြန်နေတယ်ရှိနေတဲ့အပေါ်မှာကျဉ်းနှဆွဲလန်းနေတယ်ဆုံးရှုံးသွားလို့ရှိရင်မလီတငုံငိုတေယိုယိုနဲ့မအေးနိုင်မစားနိုင်ဖြစ်တယ်တောကတွေရောက်တယ်အာကတနာတိတော်တိရတဲ့ ဘယ်တော့မှတဏှာရဲ့အလိုကိုမလိုက်နဲ့လှူခြင်းစိတ်တွေဟုတ်လားတွေ့တာစိတ်တွေဘယ်တော့မှအာကာသဆိုတာဒီနေရာမှာတဏှာကိုဆိုလို့လေအလုံးကိုသူကဆွဲဆောင်ပြီးတော့ယူထပ်တယ်ပေါ့ဒါကြောင့်မို့အဲ့ဒီတဏှာရဲ့အလိုကိုမင်းတို့ဘယ်တော့မှမလိုက်နဲ့နိဗ္ဗာန်ရခြင်းနဲ့ဆိုရင်ဒါရီရှောင်ဖို့လိုတယ်ဒီတိုင်းလိုက်တာကျင့်သုံးဖို့လိုတယ်လို့သူဟောတာ နောက်ဆက်ဟောတယ်မြတ်စွာဘုရားဒီတဏှာကို အလိုမလိုက်နဲ့အာဂတနတိတော်တိယသူ့ကိုဟိုအာမကိုနဲ့ပေါ့လူချင်းနေစိတ်တွေကိုအာမကိုနဲ့မမိနဲ့ခင်းအောင်နေလို့ဆိုတော့အဲ့ဒီတဏှာကိုမြတ်စွာဘုရားဘာဟောတော့ဆိုခေတံပြူမိမဟောဂောတိအဲ့ဒီမမောတတ်တဲ့တဏှာကိုမြတ်စွာဘုရားကမဟောကတယ် ချီချီမလှတဲ့ဒီလိုင်းကြီးလို့ပြောတာဆူနာမီပေါ့ဟိုပြောမယ်ဆိုလို့ရှိရင်ဆူနာမီလိုဟာမျိုး တောင်ကြရေလိုဟာမျိုးဆိုအဲ့ဒီတကားများတယ်လေအဲ့တော့ဒီတွေ့တာတတ်တဲ့မမောတတ်တဲ့တဏှာဟာတကယ်ဆူနာမီဒီလိုင်းကြီးတွေနဲ့တူတယ်တဲ့အာဇဝံဖြူမိဆပ်ပနာ အရှိန်ပြင်းတဲ့အရာဝတ္ထုတစ်ခုနဲ့လည်းတူတယ်စပ္ပဆိုတဏ္ဍာရဖြစ်စေတတ်တာလည်းသူ့ကြောင့်ပဲတဏှာရှိတဲ့လူတွေကတဏ္ဍတဏ္ဍာရဖြစ်တယ်အာရမဏံပကမနာကာမပင်ကောဒုရစယောအာရမဏံဆိုတာတဏှာကိုပြောတာသူကအာရမဏဆိုတာရှင်းနေတာပြောနေတာ ဟောလူဟာပျော်စရာအများတန်းရှာနေတယ်ဆိုတာသိတာမျက်စိညောင်းသွားရင်နားနော်မျက်စိကနေကြည့်ပါများတော့ညောင်းသွားတယ်တယ်လီဗီရှင်းကြည့်ပြီးတော့မျက်စိနဲ့ပျော်ရှာမယ်နောက်သုံးမဟုတ်ရှုခင်းနေလိုက်ကြည့်ပြီးတော့ပျော်ရှာမယ်ဒါပျော်ရှာအမျက်စိညောင်းသွားရင်နားတခြင်းနားထောင်တခြင်းနားထောင်မယ်အဲသုံးမဟုတ်မုံသွားစားမယ် ဒါအပြောတွေပြောင်းတာပဲလေပုံသွန်းစားတယ်ဆိုတာရှာအရသာခန္ဓာပဲလေအဲ့တော့လောကလူတွေကလှဲ့နေတာပဲတဏှာရဲ့အလိုကြပုံသွန်းစားကြအစိုးဟေးဆိုတာဒီအပြောပါနဲ့သွားတာလေသူကလူဆိုတာမသေးဘူးစားတယ်ဆိုလို့ရှိရင်တော့ကိုယ်ပါအစားစားစားတာပြီးရင်ခန္ဓာကိုယ်တည်တတ်မှုအတွက်စားတယ်ဆိုတော့ဒီလောက်ရှာစားစရာမလိုတော့ဘူး ကိုနဲ့သင့်တော်တဲ့အစာတစ်ခုစားပြီးတော့သက်ရှိဖို့အတွက်စားတာအဲ့လိုမဟုတ်ဘူးပျော်ဖို့စားတာကြတော့ဟာဒီဟာအချက်မကောင်းဘူးဒီဆိုင်ကဟင်းချက်မကောင်းဟိုဆိုင်ကဟင်းချက်ပိုကောင်းတယ်ရွေးစရာလိုသေးလို့လားသို့တော့ရွေးတယ်လေရွေးတယ်ဗမာချက်မကြိုက်လို့ထိုင်းထမင်းဟင်းသွားစားမယ်ကိုရီးယားထမင်းဟင်းသွားစားမယ်ဣတလီစားစားမှကောင်းတယ်ဆိုဣတလီသွားစား အဲ့ဒါပျော်ရှားတယ်လို့ခေါ်တာပဲအသက်ရှင်ဖို့အတွက်ကဘာဆဆအသက်ရှင်နိုင်တယ်လေအသက်ရှင်ဖို့အတွက်ကတကယ်ထမင်းစားခြင်းအစာစားခြင်းအရွယ်ရက်ကအသက်ရှင်ဖို့အတွက်စားတာအသက်ရှင်ဖို့ဆိုရင် ကောင်းကောင်းမကောင်းကောင်းအသက်ရှင်မဲ့ဟာကိုရွေးချယ်ပြီးတော့စားဆေးတော့သလိုပဲဆေးဆိုတာခါရင်လည်းတော့မှာပဲနန်းလည်းတော့ရတာပဲအဲတော့ဆိုဆေးတွေဗမာဆေးတွေတောက်ခဲ့ရတယ် ငံနဲ့တော့ရတာကွီနိုင်ဆိုတာဒီတိုင်းမမျိုးတတ်တော့ဘာလို့တော့ကွီနိုင်နေအမုံထောင်းပြီးရေတဲ့ဖြောတိုက်တာလဲတောက်ခရဘူးတယ်ကွီနိုင်ဆိုတဲ့ဆေးကငယ်ဖြာပြက်ဆေးအလွန်ခါတာအဲတော့ရတာဘာလို့ယောဟပြက်ဖို့တက်တော့ကြရတာလဲပိုးသက်ဆေးဆိုလဲတောက်ရတာပဲလေမတော့ချင်နဲ့တောက်ရတာခေါင်းမူလဲတောက်ရတာအဲ့ ဆိုတာတခုခုအတွက်တောက်တယ်ဆိုတာကြိုက်တာမကြိုက်တာမလာတော့အဲ့ကြတော့ကြိုက်တာမကြိုက်တာကိုရွေးပြီးတော့ကြိုက်တာသွားစားတယ်ဆိုရဲသူကတဏှာရဲ့အလိုချဖြစ်သွားပြီကြိုက်လို့သွားစားတာလေအဲအကြောင်းအာရမဏံနဲ့အကြိုက်လိုက်တယ်ပကံပနာစိတ်လှုပ်ရှားတယ်ပြီးတော့နောက်ဆုံးတဏှာဟာဘာနဲ့တူတော့ဆိုကာမပင်ကာ လူချင်းစရာ ဖြစ်ပြီးတော့ညွန်မြောင်းကြီးနဲ့တူတယ်ညွန်မြောင်းဆိုတာကြားဘူးကြလိမ့်မယ်တောထဲမှာရွှွညွန်ဆိုတာရှိတယ်ညွန်ဘွဲ့အိုင်ကြီးတွေပါတယ်ရှိတယ်နော်အပေါ်ယံမှာသူကမြက်တွေပါတယ်ပေါက်တယ်မြက်တွေပါတယ်ပေါက်တွေ့ဘူးကြပါလိမ့်မယ်အဲ့ဒါတကယ်တောနဲ့တွေထဲမှာသိတတိထားရတယ်အဲ့ဒါအဲ့ဒါမသိလို့အဲ့ဒါဆင်းမိရင်တော့လှုပ်လိမ့်မြုပ်တွေပဲရုံးထွက်ဖို့တော့မရတော့မလှုပ်နဲ့လှုပ်ရင်မြုပ် တခါလှုပ်တခါမြုပ်တခါလှုပ်တခါရှင်နေကြသွားရင်ပြန်တက်လို့မရဘူးလူကြသွားလည်းပြန်တက်လို့မရဘူးကဲမဲ့လို့ရှိရင်မြုပ်တာပဲအဲ့ဒါမှကြောက်เสียကောင်းတယ်ညွန်ဆိုတာအဲ့ဒါပြောတာနော်ဟိုမြေကြီးပေါ်မှာအွှွန့်နေပေးတာကိုညွန်ပြောတာမဟုတ်ဘူးပင်ကလို့ဆိုတာအဲ့ဒီဟိုတောထဲမှာရှိတဲ့ညွန်တွင်းကြီးတွေညွန်အိုင်ကြီးတွေကိုကြီးညွှန်းတာ ကြည့်လိုက်တဲ့အခါကျတော့မြေပြင်ကြီးလိုပဲအမျက်တွေပေါက်နေတာဟာဒီဘောသစ်ပင်ကမရှိဘူးသစ်ပင်မရှိဘဲနဲ့ကွင်းပြင်ကြီးရောအမျက်တွေရွယ်ပေါက်နေတာဆိုအမှတ်တမဲ့ဟာဒီတဲ့အမျက်ခင်းကြီးตายရတဲ့ဟာဆိုသွားမသွားလိုက်နဲ့ပြုတ်ဆိုရုံထွက်ဖို့မကြိုးစားနဲ့လှုပ်လေမြုပ်လေအဲ့ဒါကာမဂုဏ်အာယုဆိုတာအဲ့တိုင်းပဲမင်းလှုပ်လေမြုပ်လေပဲတဲ့အဲ့ဒါကြောင့်မို့ ကာမပင်ကောဒုရိစယောတဲ့တဘာဝညွန်းကိုကပဲဒီယုံထွက်ဖို့ခက်တယ်ကာမဂုဏ်ပင်ရွှွညွန်ကြတော့ထိတဲ့ယုံထွက်ဖို့ခက်တာပေါ့သူ့ရဲ့ဆယ်ဆံမကယုံထွက်ဖို့ခက်တယ်လို့ဆိုဆိုလို့တယ်ပေါ့အဲ့ဆိုဗျာအဲ့ဒါဟောအာဇဝံပြုမိဆပ်ပနံနော်ကာမပင်ကောဒုရိစယောယုံထွက်ဖို့ခက်တယ်အဲ့တော့ ဒီလောဘတွေကိုတဏှာတွေကိုကြော်လွန်နိုင်အောင်ကြိုးစားရမယ်ကြိုးစားတော့ဘယ်ပေါ်မှာကြိုးစားပြရမလဲဆိုသစ္စာအဝကမမုနိစဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာသစ္စာတရားကမသွေဖြီပဲနဲ့ကြိုးစားပါအမှန်တရားပေါ်မှာမသွေဖြီလိုက်နဲ့တဲ့အဲ့တော့ခုနပြောထားတဲ့အမှန်တရားဆိုတာမှန်ကန်တဲ့အမြင်ရယ်မှန်ကန်တဲ့လမ်းစဉ်ရယ်အဲ့ဒီနှစ်ခုเนาะ မှန်ကန်တဲ့လမ်းစဉ်ဆိုတာမဂ္ဂင်၈ပါးမှန်ကန်တဲ့လမ်းစဉ်ကမဂ္ဂင်၈ပါးမှန်ကန်တဲ့အမြင်ကအဲ့ဒီထဲကသမ္မာဒိဋ္ဌိအဲ့တော့မှန်ကန်တဲ့အမြင်နဲ့မှန်ကန်တဲ့လမ်းစဉ်ကိုမသွေးဖီးပဲနဲ့ကြိုးစားလိုက်မယ်ဆိုရင်ထလေတိဋ္ဌတိပြမနောအမဂံကုန်းပေါ်မှာမင်းယက်တိသွားနိုင်ပြီခေါဏညွန်ထဲမှာမဟုတ်တော့မင်းဟာလှုပ်ရှားလို့ရသွားပြီကုန်းပေါ်မှာယက်တိနိုင်သွားပြီ သဗ္ဗံသောပฏิနိနေသစ္စာသဗ္ဗံသောပฏิနေသစ္စာဆိုတာမျက်စိနဲ့မြင်ရတဲ့အရာပဲဖြစ်ဖြစ်မျက်စိပဲဖြစ်ဖြစ်မျက်စိနဲ့မြင်ရတဲ့အရာပဲဖြစ်ဖြစ်ဖြစ်ပေါ်လာတဲ့စိတ်အခြေအနေပဲဖြစ်ဖြစ်အလုံးပေါ်မှာတွေ့တာမှုတဏှာကိုဆွန့်လွတ်နိုင်သွားပြီဘယ်မှ တွေ့နေတာမရှိတော့ဘူးတဲ့တဝေတန်တော်တိဥစ္စတိအဲ့ဒီပုဂ္ဂိုလ်မျိုးကိုတကယ်ငြိမ်းအေးသွားတဲ့ပုဂ္ဂိုလ်သူတော်ကောင်းလို့ခေါ်ပါတယ် ရှင်တဲ့ကတဏှာကိုကြောလွန်လိုက်ရတာသူတော်ကောင်းဖြစ်သွားပြီဒီလိုဆိုလို့အဲ့ဒီပုဂ္ဂိုလ်ကသဝေဝိတာဒီလိုပုဂ္ဂိုလ်မှတကယ်ပညာရှိသဝေတကူဒီပုဂ္ဂိုလ်မှအသိဉာဏ်နဲ့သိတဲ့ပုဂ္ဂိုလ်ညတဝဓမ္မအနိတိတော်တဏှာအတွေးလည်းမရှိဘူးဒိဋ္ဌိအမြင်လည်းမရှိဘူးတရားစစ်တရားမှန်ကိုသိပြီးတော့တာမသောလောကေဣရိယာတော်သူဟာမင်္ဂန်တဲ့လမ်းကြောင်းပေါ်မှာရှောက်လန်းပြီးတော့ နပိဟေတိတကတ္တစီလောကကြီးပေါ်မှာဘသူကိုပေါ်မှာချစ်ခင်ခြင်းဆွဲလန်းခြင်းတွေ့တာခြင်းဆိုတာသူကလုံးဝမရှိတော့ဘူးအသိဉာဏ်နဲ့လွတ်လပ်တဲ့ပုဘာနဲ့တူတုံးဆိုလို့ရှိရင်ရှည်ထဲမှာပေါက်တဲ့ကြာပင်ကြာရွဲဟာကြာပွင့်နေဟာလေရှည်ကနဲ့ဘလို့ပက်ပက်သူတို့ရေမတူဘူးလေလောကထဲမှာဘလို့နေနေမတွေ့တာတဲ့ပုဂ္ဂိုလ်ကဟိုတွေ့တာသိဖြစ်အောင်လုပ်လို့မရဘူးသူတို့က ကြာဘက်ပေါ်ကြလိုက်တဲ့ရေပေါက်လေးကလိမ့်ဆင်းသွားတာပဲအဲ့တော့သူ့စိတ်ကိုထိုးဖောက်ပြီးတော့တွယ်နိုင်တဲ့အာယုံဆိုတာမရှိတော့ဘူးအလုံးကိုသူကဆွန့်လွတ်နိုင်သွားတယ်ဆွန့်လွတ်နိုင်သွားတယ်သူ့ထဲမရောက်တော့ယောဓကမေအစ္ဆတရိသင်္ကံလောကေဒုရစီယံကာမဂုဏ်အာယုန်တွေကိုကြော်လွှားနိုင်ပြီးတော့တွေ့တာမှုမှန်သမျှယုံထွက်နိုင်ခဲ့တဲ့တွေ့တာမှုမှန်သမျှကိုအကုန်ယုံထွက်တယ်တဲ့ယုံထွက်လိုက်ပြီဆိုလို့ရှိရင် နတ်သောသောစတိနေစေတိတဲ့အဲ့ဒီပုဂ္ဂိုလ်ဟာစိုးရိမ်ကြပါတခုမှမရှိဘူးလူတွေကတောကရှိဒီတွေ့တာမှုရှိမှစိုးရိမ်တာလေတွေ့တာမှုမရှိရင်မစိုးရိမ်ဘူးသူက worry ဆိုတဲ့ဒီစိုးရိမ်တောကဆိုတာ attachment ကလာတာစဉ်းစားကြည့်မယ်ဆိုကိုမပိုင်တဲ့ပစ္စည်းဆုံးရှုံးသွားလို့ပျက်စီးသွားလို့ဘယ်သူမှ worry မဖြစ်ဘူး ကိုမပိုင်တဲ့အိမ်တစ်လုံးပြီးလောင်တယ်ဥမာဆိုတော့အကြီးကျယ်နဲ့ပြောရမယ်ဆိုရန်ကုန်မှာမင်္ဂလာစေကြီးပြီးလောင်တယ်မင်္ဂလာစေမှာကိုဆိုင်မရှိဘူးဆိုတဲ့လူတွေကအေးဆေးတယ်ဆိုင်ရှိတဲ့လူတွေပူးနေတယ်လေဒါဆိုတွေ့တာမှုရှိတာပတ်သက်မှုရှိရင်ပူးမှာပဲလေပတ်သက်မှုမရှိအဲ့ဒါလိုပဲသူကလေပတ်သက်မှုမရှိဖို့ရာအရေးကြီးတာပဲပတ်သက်ရင်တော့ပူမှာပဲပတ်သက်တယ်ဆိုတာတဏှာကိုပြောတာ နာသောစတိနိစေတိစိဏသောတောအဗန္နောအဲ့တော့တဏှာဆိုတဲ့ရည်စည်းကြောင်းကိုပိတ်ပစ်လိုက်ပြီးတော့အနှောင်ဘွဲတွေကင်းပြီးတော့လွတ်လပ်တဲ့အနေအထားမျိုးရောက်သွားတယ်တဲ့အဲ့လိုရောက်ဖို့အတွက်အဲ့လိုရောက်သွားလို့ရှိရင် तू ကဘလို့ကျင့်ရမလဲဝိပဿနာကျင့်စဉ်လေးတစ်ခုမြတ်စွာဘုရားဟောတယ်ယံပုပ္ပိတံဝိသောတိဟိဝိသောတိဟိ ယံဘုဗ္ဗေတံဝီသောတိဟိဆိုတာအတိတ်ဘဝတုန်းကလုပ်ခဲ့တဲ့ကံတရားတွေကိုဒီတဏှာအစိုထက်မပြီးပဲနေလို့ရှင်သူ6သွားနော်အတိတ်ကံတွေကိုလည်း6ကတ်သွားအောင်လို့ပစ္ဆာတေမာဟုကိဉ္စနံဒီကိဉ္စနဆိုတဲ့ကြောင်းကြမှုတွေကရာဂတို့ဒေါသတို့မောဟတို့မာနတို့ကိလေသာတွေမှန်သမျှဒါကိဉ္စနလို့ခေါ်တယ် အဲ့ဒီကြောင်းကြမှုတွေလည်းဘယ်ပေါ်မှနောက်မှလည်းမဖြစ်တော့မဖြစ်တော့မစ္စေစေနောခေတတိစာအခုလက်ရှိရထားတဲ့ခန္ဓာ၅ပါးပေါ်မှာလည်းပဲဆုပ်ကင်ထားတာမရှိတော့နော်ပြောလို့ရယံဘုဗ္ဗိတံဝိသောတိဟိအရင်ကရှိခဲ့တဲ့ဟာတွေကိုလည်းခြောက်ကပ်သွားစေတယ်တွေ့တာမှုမရှိဘူးရေမဆွတ်ဖြန်းတော့ဘူးမဆွတ်ဖြန်းသည့်အတွက်ကြောင့်ခြောက်သွားတယ် နောက်ဟာတွေအတွက်လည်းမပူပန်ဘူးလာမဲ့ဟာတွေအတွက်လည်းမပူပန်ဘူးအခုလက်ရှိဟာပေါ်မှာလည်းပဲထုတ်ကင်ထားတာမရှိဘူးဆိုရင်ဥပတန်တော်စရိတ်တတိတဲ့မင်းဟာငြိမ်းချမ်းတဲ့အနေထားနဲ့နေထိုင်ရလိမ့်မယ်စိတ်နှလုံးအေးချမ်းသွားလိမ့်မယ်လို့ဟောတာအဲ့လိုကျင့်လိုက်မယ်ဆိုရင်သဗ္ဗသောနာမရူပတဝေယတ္တနတ္တိမပ္ပဣဒံအဲ့လိုပုဂ္ဂိုလ်မျိုးဟာတဲ့ ကိုယ်တဏ္ဍမှာရှိတဲ့ယုတ်နံသူတစ်ပါးတဏ္ဍမှာရှိတဲ့ယုတ်နံနေအားလုံးပေါ်မှာတွေ့တာဆုံးမဲ့မှုလုံးဝမရှိဘူးငါဟာလို့သိမ့်ပဲမှုမရှိဘူးဆိုလိုတာကနော်အလုံးဟာသင်္ခါရတရားတွေကြီးပဲယုံနံနေပေါ်မှာငါဟာလို့မတွေ့တာဘူးဒါရင်လားလို့ဆိုမဟုတ်အတ္တဒသာနာနာသောစတိအဲ့ဒီယုံနံနေပြက်သွားပြီးပျောက်ကွယ်သွားလည်းပဲဆိုရင်စိတ်မဖြစ်ဘူး လိုချင်စိတ်လည်းမဖြစ်ဘူးဆွေးရင်စိတ်လည်းမဖြစ်ဘူးတဝေလောကေနာစီရတိအဲ့ဒီပုဂ္ဂိုလ်ဟာလောကမှာအရှုံးမရှိတဲ့ပုဂ္ဂိုလ်ဘယ်တော့မှမရှုံးတော့ဘူးသူကဘာလို့တော့ဆိုရင်သူ့မှာလိုချင်တာလည်းမရှိဘူးလိုချင်တာမရှိသည့်အတွက်ကြောင့်စိုးရင်ကြလည်းမရှိဘူးရှူတိမ့်ပိုက်ထားတာမရှိလို့ဆုံးရှုံးမှာအဲ့တော့ဆုံးရှုံးမှာမရှိဘူးသူကဆုံးရှုံးခြင်းသူ့မှာလုံးဝမရှိနိုင်ဘူးတဲ့ အဲ့ဒါလို့ဆိုလိုတယ်ပေါ့ပိုင်ဆိုင်ထားတဲ့လူတွေကမရွှေရှိရွှေဆုံးသွားတယ်တိုက်ရှိတိုက်ဆုံးရှုံးတယ်ကားရှိကားဆုံးရှုံးတယ်ဥစ္စာရှိဥစ္စာဆုံးရှုံးတယ်သူကသိမ့်ပိုက်ထားတာကိုအဲ့ဒါဒီအပေါ်မှာဆုံးရှုံးမှုတွေကလာတာပဲလေသူတို့ဆိုလိုတယ်ပေါ့ဆုံးရှုံးမှုတွေလာတယ်ယတနာတိဣဒံမေတိပရိသံဝါပိကိစ္စနံမေတ္တံသော မမတံသောအတံဝိနနတ္ထိမေတိနာသောစတိလူတယောက်ဟာစဉ်းစားကြည့်ငါဟာဆိုတာလည်းမရှိဘူးသူဟာဆိုတာလည်းမရှိဘူးသူစိတ်ထဲမှာငါဟာလို့ဆွဲလန်းတာလည်းမရှိဘူးသူဟာလို့ဆိုပြီးတော့မြင်တာလည်းမရှိဘူးအဲ့တော့မမတန်သောအတ္တဝိညာဉ်နဲ့ငါဟာလို့အတွေးသိမ့်ပိုက်ထားတဲ့အရာ မရှိဘူးဆိုတဲ့အခါငါရှိတာတွေခုတော့ကုန်ပါပြီဆိုပြီးတော့ဆိုရင်လည်းမဖြစ်တော့ သူကငါဟာလို့မှမသတ်မှတ်တာတကူတဲ့ကိုပတ်စံတော့ရှိတယ်ဒါပေမဲ့ငါဟာလို့မသတ်မှတ်ဘူးငါဟာလို့တဏှာနဲ့သိမ့်ပိုက်မထားဘူးဒါကြောင့်မို့နတ္ထိမေတိနာသောစတိကုံသွားလဲငါကုံပါပြီဖြစ်အဲကိုကျိုးနဲ့လာရည်ရဲ့တို့ဘယ်လိုကြောင့်အဲ့လိုမဖြစ်တာတော့ဆိုတာအလုံးကယုံနံလို့ဆိုတဲ့အမြင်ပဲမြင်တယ်တတ္တဝါဆိုတာအမြင်မမြင်တော့ဘူးဆိုတာငါလဲယုံနဲ့နာမဲသူလဲယုံနဲ့နာမဲ ဒီတရားတွေမှန်သမျှဟာလည်းပဲသဘာဝတရားတွေတက်တက်တာဖြစ်တယ်ယုံ nant တက်တက်တာဖြစ်တယ်ဆိုတော့သူ့မှာတွေ့စရာလည်းမရှိဘူးစိုးရိမ်စရာလည်းမရှိတော့ဘူးလို့ဆိုလိုတယ်အဲ့ဒီနီးနဲ့လောကကြီးမှာဟိုစိတ်ပူပန်မှုတွေလွတ်မြောက်ပြီးစိတ်ငြိမ်ခြင်းမှုရတယ်လို့ဆိုလိုတယ်အဲ့ဒီမှာအဲ့ဒီလိုအစင်တံမျိုးရောက်သွားလို့ရှင်အနိထုရီ မြတ်စွာဘုရားကသူများကိုမနာလို့စိတ်ဆိုတာလည်းမဖြစ်တော့ဘူးတဲ့အနာနုခိတောတွေ့တာမှုဆိုတာလည်းမဖြစ်တော့ဘူးအနေစောတုံလုံးတာဆိုတာလည်းမဖြစ်တော့ဘူးတပ္ပတိသမောအလုံးဟာတူတူပဲရှုံးတဲ့နန်းကြီးပဲအကုန်လုံးယုံနာလွယ်လို့ဘာမှဖြစ်ဘူးဆိုတိသွားပြီတမန်တိတံပပြုမိပုပ်စီတော်အဝိမုပ်စီတော်အဝိကံပိနံသူက ဘာမှဆွဲလန်းပြီးတော့တုံလုံးเสียလုံးဝကြီးမရှိတော့ဘူးလို့သူဆိုလိုတယ်ပေါ့နော်အဲ့တော့နောက်ဆုံးမှာယဟန္တာအဆင့်ထီအောင်ရသော်ဗျာဟောလိုက်တာအနေဇတဝိသနာတော့နတ္ထိကာစီနိသင်ခတိစိတ်နှလုံးကိုတုံလုံးစေတတ်တဲ့တဏှာတွေ့တာမှုအကြောင်းကိုကြာကြာနာနာသိသွားပြီတဏှာဟာမကောင်းမှုဆိုတာသိသွား မခိုင်းတဏှာကိုဖယ်ရှားနိုင်သွားပြီဆိုလို့ရှိရင်တဲ့နတ္ထိကစိနိသင်ခတိတဏှာနဲ့ပတ်သက်ပြီးတော့လှုပ်တဲ့ကံတရားတွေလည်းမရှိတော့ဘူးတဲ့နော်ကံတရားတွေကအကျိုးပေးဖို့မရှိတော့ဘူးဝိရတောသောဝိရရံပါသူဟာဒီအလုံးကျွမ်းအထုံးမှုအလုံးတွေကိုလုံးဝကင်းသွားပြီးတော့ ခေမံပတ္တိတပ်ပတိဘယ်နေရာကြည့်လိုက်ကြည့်လိုက်သူဟာစိတ်နှလုံးအေးချမ်းသွားတာတဘာဝတရားတက်တက်ပဲရှိနေတယ်လောဘနဲ့တွေ့တာတရားမရှိဘူးဒေါသနဲ့မုန်းစရာလည်းမရှိတော့ဘူးအလုံးဟာစိတ်နှလုံးဟာအေးချမ်းသွားတယ်တဲ့စိတ်နှလုံးအေးချမ်းသွားတဲ့ယဟန္တာပုဂ္ဂိုလ်ဟာနသမေတုနဩမေတုကိုယ်နဲ့တန်တူရှိတဲ့ပုဂ္ဂိုလ်တွေကိုယ်နဲ့နှိမ့်ကြတဲ့ပုဂ္ဂိုလ်တွေနဥတ်တေတုဝရတေမုနိ ဘသူကတော့ငါနဲ့တူတယ်ဘသူကတော့ငါတဲ့ညံ့တယ်ဘသူကတော့ငါတဲ့သားတယ်ဆိုတော့အတွေးတွေလည်းသူ့မှာပျောက်သွားပြီတဲ့တန်တော်သောဝိတမစ္စရောတိမ့်ပိုက်တဲ့အရာတွေလုံးဝသူ့မှာမရှိတော့ဘူးတဲ့နာထေတိနနေရတတိရှူเสียလည်းမရှိဘူးလွတ်စွန့်ပြစ်เสียလည်းမရှိတော့ဘူးတဲ့ရဟနာပုဂ္ဂိုလ်မှာစာရယူခြင်းเสียလည်းမရှိဘူးရယူเสียမရှိသည့်အတွက်ကြောင့်ပြစ်เสียလည်းမရှိတော့ဘူး အဲ့ဒါလို့လောကကြီးမှာငြိမ်းချမ်းသွားတဲ့အဆင့်ကိုရောက်ရမယ်အခုဟာကရှူစရာတွေရှိနေပြီးတော့ပြစ်စရာတွေရှိနေလို့ဒီသူတို့ဟာစစ်တိုက်ဖို့ကြိုးစားနေကြတာငါရေမရရင်ငါမိသားစုဘာစားမလဲငါလဲတွေဘယ်လိုလုပ်ဆိုင်မလဲဆိုတဲ့ဟာတွေနဲ့ပူပန်တော့ကမှုတွေနဲ့လောဘကိုအကြောင်းပြုပြီးဒေါသကိုဖြစ်ပြီးတော့ရှမ်းပွဲကြီးစစ်ပွဲကြီးဖြစ်နေတာကို အဲ့ဒါကိုမြတ်စွာဘုရားကနောက်ဆုံးဟာဒါရီမရှိတော့မှငြိမ်းချမ်းမယ်ငြိမ်းချမ်းတဲ့အခါကျတော့ငါအတွက်သူ့အတွက်လို့ခွဲခြားတာမျိုးတွေလုံးဝကင်းသွားတယ်လို့ဆိုတဲ့အကြောင်းနဲ့ဏိကုံချုပ်ပြီးဒီအတ္တဒါနတုတ်ကိုမြတ်စွာဘုရားဟောကြားခဲ့တာပဲအဲ့တော့လောကကြီးမှာကြုံတွေ့ရတဲ့ဘေးရနေဟာကိုယ်အမှားလုပ်ခဲ့လို့ကြုံတွေ့ရတာတဲ့သူ့အမှားဆိုရင်သူသူခံရမယ်ကိုယ်အမှားဆိုရင်ကိုယ်ခံရမယ်ဆိုတဲ့အကြောင်းကို မြတ်စွာဘုရားကရေလူပွဲမှာရေကိုအကြောင်းပြုပြီးတော့စစ်တိုက်ကြမဲ့အနေထားမှာဒီသုတ်တံကိုဟောကြားတာဖြစ်ပါတယ်ဒီသုတ်တံဟာအမတမလေးနဲ့တဲ့သုတ်တံဖြစ်လို့ဝိပဿနာကျင့်စဉ်လည်းပါတယ်ကိုချင်းတရားနဲ့ပတ်သက်ပြီးတော့လည်းပါတယ်ဒါကြောင့်မို့ဒီသုတ်တံကိုမဟာနေဒိတပါဠိတော်မှာလာတဲ့အဖွင့်ကိုမိညမ်းပြီးတော့အချင်းအဖျင်ပြောတာအကျေပြောမယ်ဆိုလို့ရှိရင်တော့ အများကြီးပြောရမှာပေါ့နော်ဒါကြောင့်ဘုန်းတို့အကျဉ်းအဖြစ်ပဲခုလိုမှတ်မှတ်သားနိုင်ယူကြတဲ့အခါမှာမြတ်စွာဘုရားဟောကြားတဲ့တရားတွေရဲ့အနှစ်သာရကိုသိရှိ နားလည်ပြီးတော့မိမိတို့ယင်တဲ့နှလုံးထဲမှာအရေးကြီးဆုံးဖြစ်တဲ့ရာဂတရားဒေါသတရားမောဟတရားဆိုတဲ့ဒီညောင်းနေကင်းမှသာလဲအငိမ့်တဆိုတာရမှာဖြစ်တယ်လို့ကိုစီကိုစီသဘောကြပြီးကျင့်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်း Hallelujah.